ခန်းကြီး6အငယ်1မှ7တပံမောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင်းဆိုရမည်မှာယောက်ျားဖြစ်စေ မိန်းမဖြစ်စေသာရဖျားအဖို့မိမိကိုခြားနာစေ၍နာဇရိတစ္ဆာပြုခြင်းကမိမိကိုမိမိခွဲထားသောအခါစပြည့်နှင့်ရစ်မျိုးကိုရှောင်ရမည်စပြည့်ချင်းနှင့်ရစ်မျိုးချင်းကိုလည်းမတော့ရစပြည့်တီးဖြင့်လှုပ်သောအရေကိုအလင်းမတော့ရ စပစ်တီအစိမ့်အချောက်ကိုလည်းမစားရခြားနာလျက်နေသောကာလပတ်လုံးစပစ်တီအဆံစပစ်တီအခွန်မှဆ၍စပစ်ပင်ကဖြစ်သည်မြကိုမစားရခြားနာခြင်းတစ္ဆာဆောင်သောကာလပတ်လုံးဥဆံကိုမရိပ်ရဒါဝရဖျားဖို့မိမိကိုခြားနာစေသောကာလမစေမီတိုင်အောင် သူသည်တန်ရှင်းရသဖြင့်မိမိစပင်ကိုအလိုအလျောက်တူးပွားစေရမည်ဒါဝရဖျားအဖို့ မိမိကိုခြားနာစေသောကာလပတ်လုံးအသေးကောင်ကို မချင်းမကပ်ရသူ၏ဘုရားသခင်ဖို့သူ၏ခေါင်းကိုခြားနာစေသောကြောင့်မိဘညီကိုနှမတေတော်လဲညဉ့်ညူးခြင်းကို မခံရခြားနာလျက်နေသောကာလပတ်လုံးဒါဝရဘုရားအဖို့တန်ရှင်းရမည်သူအနားမှာဇုံတယောက်သောသူသည်ချက်ချင်းတည်၍သူသည်ခြားနာစေသောခေါင်းကိုညှဉ်းညူးစေလျင်စင်ကြယ်စေသောနေသည်ဟုသော တတ္တမနေ့၌ဥဆံကိုရိပ်ရမည်အတ္တမနေ့၌ခိုနှကောင်ဖြစ်စေဂျိုးကလေးနှကောင်ဖြစ်စေတခုခုကိုပရိသတ်စည်းဝေးရာတဲတော်တကားရှိယေပရဟိတ်ထံသို့ဆောင်ခဲ့ရမည်ယေပရဟိတ်သည်လည်းအပြစ်ဖြေရာရစ်ဖို့တကောင်မိရှုရာရစ်ဖို့တကောင်ကို ပူဇော်၍ထိုသူ၌အသေးကောင်အားဖြင့်ရောက်သောအပြစ်ဖြေခြင်းကိုပြုပြီးမှထိုနေ့ချင်းတွင် သူ၏ခေါင်းကိုတန့်ရှင်းစေရမည် အရင်ချမ်းသာစေသောကာလကိုအရဖျားဖို့တပံချမ်းသာစေ၍အခါမလဲသောတိုးတငယ်တကောင်ကိုဒုစရိုက်ဖြေရာရစ်ပြု၍ပူဇော်ရမည်အရင်ချမ်းသာခြင်းပြတ်သောကြောင့်လွန်သောကာလပြောက်ရမည်အငယ်73မှ21ချမ်းသာ၍နေသောကာလစေပြီးမှ နာဇရီလူစောင့်ရသောတရားဟုမူကား သူသည်ပရိသတ်စည်းဝေးရာတဲတော်တကားရှိသို့လာ၍မိရှုရာရစ်ဖို့အခါမလဲအပြစ်မပါသောတိုးတငယ်အထီးတကောင်အပြစ်ဖြေရာရစ်ဖို့အခါမလဲအပြစ်မပါသောတိုးတငယ်အမတကောင် မိတ္တဟာယရစ်ဖို့အပြစ်မပါသောစိတ်တကောင် စီရောသောမုံညက်နှင့်လှုပ်သောမုံပြားစီလူသောတဆေးမဲ့မုံကျွတ်ဒီဟုသောတဆေးမဲ့မုံတံတောင်ဘောဇင်ပူဇော်တကား သွန်းလောင်းရာပူဇော်တကာကိုသာရဘုရားအားဆက်ရမည်ထိုပူဇော်တကာများကိုယေဘရဟိတ်သည်သာရဘုရားထံတော်သို့တွင်၍အပြစ်ဖြေရရစ်မိရှုရရစ်ကိုပူဇော်ရမည်တဆေးမဲ့မုတ်တောင်းနှင့်တကွာမိတ္တဟာယရစ်စိတ်ကို၎င်းဘောဇင်ပူဇော်တကာသွန်းလောင်းရာပူဇော်တကာကို၎င်းသာရဘုရားအားပူဇော်ရမည်နာဇရီလူသည်ပရိသတ်စည်းဝေးရာတဲတော်တကားနာမှာ မိမိခြားနာသောဥဆံကိုရိပ်၍ထိုဆံကို မိတ္တဟာယရစ်အောက်၌ရှိသောမိထဲမှထည့်ရမည်ခြားနာသောဥဆံကိုရိပ်ပြီးမှယေပရောဟိတ်သည်ပြုတ်သောစိတ်ပခုံးတစ်ဖက်တောင်းတဲကတဆေးမဲ့မုံပြားတစ်ပြားတဆေးမဲ့မုတ်ကျွတ်တစ်ချက်ကိုယူ၍နာဇရီလူလက်၌ထည့်ပြီးလျှင်ဒါဝရဖျားရှိတော်၌ခြီလွဲရာပူဇော်တကာမှုခြီလွဲရမည်ထိုအရာတို့သည်ခြီလွဲရာရင်ပတ် ခြီလွဲရာပကုံးနှင့်တကွယေပရောဟိတ်အဖို့တန့်ရှင်းရမည်ထိုနောက်မှ နာဇရီလူသည်စပြည့်ရေကိုတောက်ရသောအခွင့်ရှိ၏ဤ၍ကတစ္ဆာပြုသောနာဇရီလူသည်အလိုအလျောက်တတ်နိုင်သမျှမှတပါမိမိခြားနာခြင်းအတွက်ဒါရဖျားအားဆက်ရသော ပူဇော်တက္ကနှင့်ဆိုင်သောတရားပေသည်တစ္ဆာပြုသည့်အတိုင်းခြားနာခြင်းတရားနှင့်အညီပြုရမည်ဟုမိန်တော်မူ၏ အငယ်22မှ29တဖန်မောရှိအားသာရဖျက်ကတင်ဒီအာယုန်နှင့်သူ၏သားတို့အားဆင့်ဆိုရမည်မှာတင်တို့သည်ဣဒရလအမျိုးသားတို့အားကောင်းချီးပေး၍မွဲရသောစကားဟုမူကားသာဝရဖျားသည်တင်ကိုကောင်းချီးပေး၍ဆောင်မတော်မူပါစေသောသာဝရဖျားသည်တင်၌မျက်နာတော်အလင်းကိုလွှတ်၍ဂုဏာကျေးဇူးပြုတော်မူပါစေသောသာဝရဖျားသည်တင်ကိုမျှော်ကြည့်၍ ချမ်းသာပေးတော်မူပါစေသောဟုဣဒေလအမျိုးသားတို့အပေါ်မှာငါနာမကိုမွဲ့ဆို၍တင်လျင်ငါသည်သူတို့ကိုကောင်းချီးမင်္ဂလာပေးမိဟု မိန်တော်မူ၏